ဒါကြောင့်ဘုရားကကျမ်းလေတမ်းနိဗ္ဗာန်ပြိနိဗ္ဗုဒ္ဓဒီကနေ့ကျမ်းလေတမ်းနိဗ္ဗာန်เข้าเป็นหลังกานั่นจามเจ้าเบ่เชเมืองยางเหลียงจี้เดินบอกว่าดีกว่าชอบเสียงร้าเจ้าปรินิบูตาดีปนิจามเหนือตานุปันเหนือในใจเนื้อดีขาจามเข้าเป็นธรรมะดาหน้าธรรมานุกะห้าผู้โสนาหมุนเจ้าเสียวจ้องมานเขาเหลวเนื้อนำคำ ရှားတဲ့တိုင်းကတိုင်းကြောင်းထောင်ရန်ဗရယသာရနာပုထမုန်ခံထားခြင်းကြောင့်ဟောတော်ခြင်းရောက်စီရန်တုတ္တုကာမနေဝိဇာနာမောတသဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသတိစရဏံအဟံဝန္တာမိသဗ္ဗရာ သဩကာသဩကာသအဘိဝန္တိယအဘိဝန္တိတခန္ဓာနာမယုတ်အကျဉ်းလောက်ခရပေတော်တန်တေမဘုသောခုကံဝံဝေသကုခိလေစီယာဒနာပပရာဇိတရဏာ၆ချရောင်ခြင်းငုတ်ဟုပြပြမြင့်မြတ်ရှိပါရှိသောဖုတ်တော်တဲ့တွင်လင်းချက်ခြင်းရောင်ရှိသည် ဘောဓိဗုဒ္ဓရေဆက်ပုံပင်ရင်ဆုံးခွင်ပါဆောင်ဘုံရောက်ပြီးပါမရောက်ပြီးကျေပေါ်မဆောင်ပြီးမနာဆောင်ပါဖြီးဆောအုံကြောင့်မောပါပေါ်လာဟာဟိုကောင်းဖူအောင်ဆောင်ကြည့်ပြီးပါမကြမှာလောကဒေါန်ဇေမူသောပင်ဣဒနာဆိုဆုံးကြံရ မင်္မရဩပဒရာရှိလူကိုပြထလွန်စွာသူကြောင့်ဘုံတခုခုဒေဝမာရီစိနာတိတိစိနာဟုသောသောဆောင်သောဆုဆုံလုံးခုဘုရားမရှင်လုံးထောင်良房方山呀，张三桥波亭刘条。 ปิสิมาชุงโลยุงหงเลียงตาเสวังมีวางทูพังเองสันพันถึงเส้นยังลีบ้าอุเลวิจาสามนาวิจาเบียบ้าสรณาสิบานาบาสิบยูดาวหงดอกฟ้าถึงเดินเดินหมูพุทธวังสร้างสางเลี้ยงถึงที่หนึ่งอาคันนิบังบังจมสุดซึ่งเลี้ยงดังเองผ่านเลี้ยงแถวเลี้ยงพอเลี้ยงย่อจ่อหุ่นขึ้นอยู่ในธุรกิจพิสิสังขันดันยุ่งผู้สามจริงเข้าอยู่ในที่บดี ခောပြမတိပုဂ္ဂလဓမ္မယဓမ္မတိသောပေပံအတံထိကျင်းစေအောင်သာကေဝနာပြုကျင်းပံသံထံဘောဇောအင်းခောစီယေမေနိဒေဝံဝေသဗ္ဗဓမ္မေပုစ္စတိတိပုဂ္ဂောဟူသော 宝光的梭罗长板，昆上龙梯里，国家云顶，早进的欧米龙，看个南石榴，可就梦想的长个大不停息，那进来将军们就是云丹云康。这咱们多给我浙江，各单方南的长昆罗重新再跟那红门村到养老的两两，红军。 เจ้าของลาคุณบวชมึงกระเสียงสางลาบผลต่างเมืองลิลาบะยังเจ้าเจ้าวัดအဘာတတိဝိသာရိကံယံတသဗလယံသအသဒရဏယံသက္ကံလောပုစီအရာပိစိကပုဒ္ဒါယံတခုံလိထောမုံမီတိတသံကံအကျဉ်းအကျဉ်းမရှိမိမိအလိုလိုကိုတော်တံ လျောင်းချာရှင်ပကြေရှင်လောကံပညာတမလောကိယောကိလသံသာသရတာသရတာ ခေါကနိဗ္ဗာန်အစေနိဗ္ဗာန်တခင်ထွက်ပြင်းစုထုံကျေဟုဖွင့်ကြရဖို့ချပိုးကောက်ဖွင့်ကြဆက်အောင်လမ်းပါယံချက်တုံဒီဖြံခွင့်ပြင်းစိထစိထသမဂမုထာခေါင်ထွက်ကျေချက်ရဝိနေစုံခြောတော်လကြောဆက်ဖန်ထားလေတွင်အကျဉ်ဆိုင်ခွင့်တန်ရန်ပြုပြင်းကြည်ရရင်ချမ်းရဲ့ နာယနာသောမောမှာခံလေပုဂ္ဂိုလ် ကိုယ်ကိုယ်ဆွေတွေမပြီးဘောင်းဖို့ဆောင်ဖို့ဆရာပြေနေရာသောမတော်ပါဆောင်လုံးဖုံအောင်လို့သူချဇာတ်ချီသာဘုံမတုံပါလေစေတနာမျိုးဥတော်အသာယင်္ဂရကြီးဆွေးစီဟာတော်အခုဖို့ဘုံပေါ်လုံဒီသာနာတုယမအခါညာဆေပွင့်အောင်ပိုင်မောသကျေဟွန်ယောမန်ယာပစီမန်တန်ဖုံကြံလောသံရံခါဘာဒုကြီးရပွင့်အောင်ဘုံ စောခွေငန်းလတော်ခံလောဘိဓမ္မကြတော်ဆာယာပြောယာမိဒုက္ခံခွေညံဓမ္မစကဗုဒ္ဓနာမနယအသမုနိကံယောယံဘမ္မောဘုံလောကတံဥလာဘုံယောနိကရာဝံတော်ဟိယံခွန်းအိုင်ထောင်ယံဖုံဖုံချန်ညချန်เรื่องข่าวก้าวคือกุณหนบางทีตั้งสีบอยสีไว้เป็นบางสังเสดึงยาพระโอสถ ပြန်အောင်ပန်းပန်းမန်းမန်းဝါရဆလာကြီးရေမူသားဆံလောက်ခေါ်တဲ့ဘုံဘုံလုံးတစ်ခုချင်းလုံးကြီးရင်တော်传帮出现人人分帮，俺将帮人来等帮来，那来就就。因我日坤观坤棒体明翁，早见那腿小飞牛，我风安浪堂出棍影，我忙看看不到。 ကျေတတ်အမြတ်ကိုဖြာဆွတ်နေနေစီခံသောဖောင်းမြတ်ထင်ရနာမည်ကြမဆံခါပါထောကြပင်ခံဖုံကံကျင်တော်ကိုထူအထူပြုမခါလာတံတပ်ဇလေထုံဝကံသောဝံပေါ်စွန်အပ်မြေပြေသဝတိယကပထမပိုင်းတော်သောအဝံငါကနတံဟောယံကွန်ဖြီပလျံချက်တံဆံတော် ဝမဝိနီ24ပင်ကြီးတတိ60ပူကြီးတတိငါတိတံထံเอายานวโยสังโฆสามสิบเจ็ดลังโบยังลังยานในบานวันถึงที่หนึ่งกูเดียงว่างแล้วสุญญ์นั้นนุดมือพุทธเลยจนเอาทุนต่อพันเปล่าท่านเอาข่าวเลี้ยงดังอันเชิง ကျင်းဉာဏ်ချမ်းဤအထွေအောင်တန်ထောတန်တိုင်ဉာဏ်သူမျိုးထူအိကိုအပြင်းရဖြာပိုင်မောနိသံမလဲတံဝါခုတ်ခြင်းဓမ္မိကရဓမ္မဓမ္မိမိမိဘုံကဝအတုရပရမံအရဟံဘဂဝါ สมาสัมพุทโธที่บาลีอโลวิเจวสนาเขาเป็นพระนัทุงเขาเป็นเล่หลอกคุณโจชินบูเดเสยเดนิปัญญนดอกชั้นรวมဟံခသင်္ခင်ကျေစုတော်အတင်ကုန်တော်အနန္တသတိဇဝန္ဒနာအခါမောပြပြမြထံဘောယောအောင်ထင်မှယောခေါထင်ဖို့ယောအနုဘန်ဖုံးရပွားဖို့အပေါ်ဘောင်းဖုံးရန်တတိထင်ချင်းသမင်း จอมกระเลือเขาถือคันพึ่งถึงพึ่งถึงว่าหูสัมภาระปวดดวนอย่าวนเจียวปนวางเจียวปนวางกระจางคิดถึงศาสนาเขาเรียงของเจียงเฉลียงเลยนี้เสดาถือทีเพื่อกระจางจินสังยาเย็นช้างเอ้คันเมื่อเรื่องดีเสียจงมุขข้าจ่าเลยเสียสิ่งเจ้าป้อนชูยันไว้ถุงชอบกงสักคาดาก็เสียตัวซาเปียด မဲ့လေးတံဖို့လေးတံနိဗ္ဗာန်ပိယပိကတုံသွေမိခင်ငါထံအင်္ဂါကုတံဓမ္မကန္တာဘောရှိတောင်းလေးထောင်သာသောအောက်ဘွန်လွန်လွန်အာသဝံဆောင်ဝတ္တိဇင်ဟွန်ခွင်ဘူးလေးစီဒီစီဝံခီစုံဖြန်ကြရပ်လာချဖေးတလင်းလင်းအညာအလျံချင်းလာရပွန်လာဘုံတော့ ကိုလောသောသာတရာဝကမ္မတိရိကချုပ်မြောက်ဆောင်တဲ့သူငခံဖောင်းဟန်ကုတ်ခုဆောင်ဇလမ်ထောင်ဖြတ်ရင်ဖတ်ပါသုကတတိဓာရီတိတိသဘာဝတိနံဣတိနာတိဓမ္မောဟူသောသဘောဓမ္မနုဓမ္မဒရာအမနံသွားရှင်ဝန်လောက်ခေါရှင်လည်း 上前手起这个让起当起上的月见能面面去弯我，cho ông mơ thường chỉ mình phu giang, phạm lang phát biểu sôi ôn ninh ban y chan cất về giam lại hai cả mu ra, và giá yầm cổ có mổ xí khô, trên mổ tình phản hình tình chi chia thú nằm mổ duyên nha, ra ở cùng cùng phun chan mình nặng trí khẳng. စေကတံဝံခံတော်ကျော်စောဘောင်ထင်ရအနံလက်ပြုကောင်းမှုကုသိုလ်ခြင်းကိုကိုကိုဝါမျိုးရှိကိုတံဟောထံလည်းညံခံခိုင်းဒီရန်မျိုးทำดิกัดตองมาจูสองบูสุกองกระดองบริษัทนี้နမေအံဘိနကရံဟေပါဘဒံဟေပါအရိယတံဃာတော်ရှိပါဖုန်ဖိုင်ဆိုင်ဝန္တပေသံဧသာယိ มุนึ่งทุทาจะดูพระมันหงกามุงอาคำยบังยิงบาเพื่อทายโลกสังช่วยอันบังยินวันชา สายันรัดเย็บชินเมือลังเชียงแทนดิยมหกบังยกยาเก่าบังยันพุ่งะคูเปล่า ชาติไหนหนาวมือเลื่อนเต็งบังรวมลังกันคำเงยยำขึ้นผีผ่าลังเอื้อง รวมงานกันคำเงายำซึ่งเพผาเลื่องชายันมดชันยานเสียดปานยสุนเบิงคือกิเลกีจังวาจาอันหนึ่งสดินักกะဖလလေးလေးဆောင်ရှိပြကြောက်ကောက်ပင်ရိအာသံဃာတော်မြတ်ပရမတ်ပုဂ္ဂိုလ်ဖြောပြတယုဌာနာ အနုဖြာကြည့်လေအရှင်ဟာကျင့်ကာမှုဆုံးခြင်းနာယဒနာပါပြချင်းပြချေပြေလေအောင်ဉာဏ်ပြောလေဓမ္မတိသတိသံဘောဇေနပင်ဉ္ချောဝလုံလဝရှိဘောပြောလေသမ္မာပါဆုံးသတိသာဝကရဏံ ကျောင်းဆောင်ဒီတော်ဆုံးကြောဝိမုတိချုံမအောင်ချာစိဒနာဘာဟိကုံတံမွန်တခုတောက်ထူပြတံမြောင်အနုကမြတ်တေနောပူတော်ဇနုတဝိရှိခုံကမူခွန်တံခိုင်ယမထံသဝနာလက်လူရှိဝန္ဒနာခေါ်သောပန်းယောက်ျားမြတ်ရှင်ဝံလေအောလောရိယံတေကုဏဝံဒီလာဝံကလျာဏပုရိယံ သမေတိဆံငါတော်မြောတိကြောက်ဝသိဝမာနဆောက်တဲ့ထေမွန်ဒီပြီသစ္စီပိစလဒေရသထုတံမောတ္တစီလာဝိသုတိဝိယဖံဖံဝိပဿနာဉာဏ်ဆိုကြကြသတ္တမဖို့လိုလိုစိတ်သာအင်္ဂါလေးချအနာရှိပါဟုဘုံအာယုတုတ်တော်မောပွန်ပြန်กว่าကောင်းလေပါဝင်တကြံကြံသူဆောင်ချံကြောင့်ဝိနေရှင်ချိခါကြောင့်သွဲမမြေတတိတံသရံခန့်ယူကတ် ထေမြံမျိုးပုဂ္ဂိုလ်ကြောင့်သံဃာတော်အကြံဉာဏ်ထင်းရှိအန္တရိယဝံသာကလျာဏတော်ရှင်ခွန်ဉာဏ်ကံကမှုတို့ထာဝဆောင်ကြောင်းကျမ်းကောင်းဟာဤရှိစေခိုင်လမ်ကံတို့ချင်းကောတံသောဘူတာတရားဝိနည်းရှိစေစေပြုကောင်းဤဖြံမထာသံဖြံခတ်ချံကန္တာဓုရဝိပဿနာဓုရဒရာโยดาหาวาม นิบานังหากะกัมกังอินยินจนโอสิโกโพธะหาลิเสผู้อทุวัตตะโยเสจิงโลโควังตะลังภาจังปินสังยังไอปุโลจิเสยะปันมาตะลังตัตยาตะกิจจะขาขังยังสะปองเตเหจินิมาเวสัญญังปังคัมปังปังถึงมาหาทุละกูวังถึงชาตินี้ လောကီပုပ္ပါဒယမိမိမရှေးဦးဆရာမည်ထိုက်ကြကုန်ဒီသာအထုကျေကင်းအမှုမိမမကစင်ညာစင်နံဟန်ခါကိုယံရှိကိုဝလူတင်ခံသောမနာဥပင်းเป็นเมืองที่มึงควรเล่าชี้เขาเห็นลำมึงลำกัดยินเห็นผีเห็นมือกลางสร้างสังสินรอสะพอเป่าจำกระเสียงกระสินอย่ามิอย่ายานเคยนาขันขินชื่อป้องป้องเนี่ยของยอ သေသမ္မံဘူးအထုသောပါပွမ်းလေအံဟုတ်ကြံကြံခမထံသောဝိပြာစွန်ချင်းညောအောင်ထကောင်ပေနောင်လေးအတင်အာရိယမထေရောဆရာတော်လာကြောက်တော့တင်ပရမဆရာဒုတိယဆရာဒါရိယဆရာများစွာအကျိုးအကျိုးဆန္ဒဆန္ဒပြိကြတကြည် အခြေစားပြီးပရိယတိပါဠိအနံယုတ်တာခိုင်းပုံအာဂုံမိစေယပရမတ္ထအရှင်လောကိဆောင်ထုလောကဝေဖန်တညံဘောဇံ ทัพแสงสนสอนหนึ่งเสียจอปุ่มผู้ยินอยู่ดังข้าเลี้ยงสมสังพิกาว่าหมู่ไว้สันเลี้ยงช้างข้ามผู้จอมยันพุ่งดอกเอาตาดำที่ขันมุนังอันติพุ่งพุ่งพุ่งจิ้วคู่โสตูโกมาทะเลน่าจะกวางทางหางยึดทับตัวอยู่ศาสนาပြုကြံထလံတံပမလင်မာအောဉ္ဇံမမညတံထွေခဝေ လောမေအနံဒုက္ခမလေးခုဝရှိကိုကိုကိုငုံဖာမြတ်ပရာမြသံဃာမြတ်ဆရာသုဇာမတ္တနနဇောဖြန်လေလောဘဒနာခါလေဒိဋ္ဌိစတိဝိညာဉ်ညာသဝနာဒိဋ္ဌာသံဖြင့်ညာညာဖြန်လေပြပဝါဒပုဂ္ဂဝယုသံဖြင့်စဉ်စဉ်ခွန်းနံယောင်ထောင်းနံဟိဥဇာမလဝောဣင်ထင်နသုယကံ ဝိပဿနာဖောင်းဖောင်းသောလလက္ခဏာပညာသူရှိမရှိဘံအမ္ထာနံကမိစီယောအကြံဘောလျံလုံးနေဇံနိဗ္ဗာန်ခံကြရနှင့်ပင်ပြနိနာယယင်ယောသမ္မကြမဆံငမတော်တံသာဝတ္တံယင်မူလံနိသေနောင်ရဲ့အနောက်ကြိုးကြံခါမြေတ္တံတို့ဟောမရှိကော တက်ဖို့တန်ဖို့တန်လို့နိဗ္ဗာန်ကြောင်းကြောင်းဆံခမယံဝါဝါနိဗ္ဗာန်ဆံယောခါစာလံကံကံနွေတေကံဖုံအန်အူအန်သမ္မာနိအကျူရာကျူထောင်းတံဘောကျူထူပောကူပန်ယောနရမြေတေကံတောင်းမောင်ရင်မာခင်ဟဲ့လူထင်ကြံကုံနံဝံပန်တီတံဟီရင်မာယောက်ျားဖုံဖန်ဆိုင်တဲ့ထူထောင်းချမ်းပြောင်းမကောသောသောအလိုဖုံမြန်မြန်တော်အကျွမ်းရှင်ပြင်းဆိုင် လိထုကျေယသတံလေးအံပံလျံအပြညံတာမြင်အလိထုတော်ပြောပွိုင်းခိုင်ဝိုင်းတခုဝမ်ဝမ်ဘောကောတအမြင့်ဝါထောင်းလောင်ဒီတခုဆောက်ခုနောရံဘုံသင်ဒီဖရာသောတံရောက်သံစနာညောလူမူနေတံဝေသာယဗုဒ္ဓဗနာမဓမ္မဗနာမသံဃဗနာမမာတာပိတုအာသရိယဗနာမစေငါထင်ဤပိပိကံသော ပန္နမပပိတာပောခသုံးလကသုသောင်းဟာမွန်ခလယောဇာတာယံဟံဟောသုသောထုဟံဇောပနိဗ္ဗာန်ဇံဇံတေဇေပံခတံသာသံတိလံနိဗ္ဗာန်ထူဝံစိယုံနံစံအဘောယံအံတိဒံတာလောအမ္မဆွံဆွံ รุดฟังภาษาหลังกาชังซึ่งบึงเหนือดังปล่อยบางพังทั้งจำคำเสวนาทูญาติมันใส่เงินจับใส่จ้องดักษาดีดากยามันเขาดีเงยมาตราหนึ่งมันยาถูหงเขาเงยไปฟังบนยังบนีฟังหนีบนชันภาษาลังกาเปียอันนั้นพระบิดา ကျောင်းတကာသုံးတဲ့ဂုဏပြုပါကပရမတကာတောင်းပါနေတိသံသာနုတိဆုံးသံ มันกว้างจำกัดเขาเป็นว่านหาสามารถเท่าระวงสองดินว่างราชาประมาสู่ดอมมึงจอดจันชูเป็นนางมองไม่ตั้งเดือดร้านมากตั้งกันรอหลีเพิ่มฉีขับเพิ่มเสียนเสเองทองจ้องสองลันยามบัดทานยามเดดอหิงสอปันนุคนในโดนเช็ดทีสิงเอตุ้มเขาหันจ่อยันมัวดึงยันยันยันยันคำเป็นเงินบิงว่าลาพามือปังเสสมาสมุท่าหุ่นยกบ่อมุกจ้องยาสองบน ุกอังมุกดังสรงเมื่อผงผงชายเลยยึดชาปานยินชาตอนลาพุ่มลังวนข้างคืนเงินเงินมานหาจำกัดขึ้นงึกยิ่งได้ผลสูงผงแสซ้อนเบิกมานเสือเสียนจีขึ่นสีกระจับ มึงอภัตมึงสะปอยมวนผู้ดนดังลูกบางสู่มาเนี่ยมีนี่วิริยะจองดอกปองดอกจีขั้นดีตั้งดังเรื่องมาขึ้นนางนามจะไม่เห็นทองอาร่างศาสนาประภาเลี้ยงขึ้นขึ้นนางมีชิงทุ่มจิงทางบ่ปอตัวหันชิงกับปอตัวหันชิงกับยามจับอยู่อยู่สองทางสู่ดอมันเมืองย่างย่างนี้ยาติยาตาตรากำสองย่อง คืออาป้องอำลาจำยาไว้ภาวนาหิจรยาตอดเมืองผีเมื่อแล้วพระอาญาพระปีดางจองและกาทุนอันว่าแม่มุขคุณหม้อสอนอ่อนเอาอยู่บอง จางวังหาลีวันปีตีลำชินทำยามคำกอเพิ่มยอก็เอาเขาก็จูดูอันนี้เนี่ยจองงูบ้ากันตาอันวันนินมีเงินหาคำนี้คำหาชินมีสินหายางเวดังเห็นสมหอมมีบางสันเว็บใส่ข่าวเมืองลาวสาวเจ็ดเทศการของมูเสผู้มีอยู่ผู้โสโสอายุสามเอ้ยเมื่อนาน้องละคา မောနာမောလာကာယိနဂမသုခနာနာသဗ္ဗေတံမူရိမူဖုန်ဒိသံချာကမိအဆောင်ဆောင်ယံထောထူထံတံတန်အစနောဘောကျောဝံပိစဖလံကမ္မဟပံယောစိုက်ယောဘာမီကောတိပါမယယနုဟောပုရောဟိထဝန်เขาต้องช่างบังจังอันรู้อันเดิน ဘုဖေကကရမုံညတာအနုမင်္ဂလာတရံခေါတော့ကျမဝလံဖန်နာပါဘူးခြေဖူအမိဒီဇလမာဒင်ခုလီနံကွန်သာတော်တူလမနဝလင်း ญาติน้องลามีตาคือยักคุณสามินยืนเดียโลโกตุกงอือผู้มีดึงทันมีคำอ๋อชิมเพียงยิ้มสันสังมีสังอ๋อซึ่งนึกข่าวสีมดชันก็อันใส่ลานข้ากาผ่านผีขี่จังจังจอมทำเงินดอก ตราเอตวยมุงดีเสลังกะตังญาหญิงเสียงลองดันชอมบังยามสินสามเสาพุญญาจังเขียงกุโอเก่ากุกะวงปุโพโยนามิอธิกหานกะยาวุมสะแต่ว่าผมพออยู่จอจินสางมันฟังจำกัดมาหันคนสู้จางลูกก่อนเลยองจากก็เคยจะเบิ่งก็เมื่อพระฉันก็มันจ้องกันเป็นมวล ี่เมตัมทนจีงมสังกาตมุ่งโยดานาจาตาอัมถอยมองด้วยอิทคนมงเลยธรรมสภาศีลาสัพพังกำพงฟ้องจากนุ่งตาเป็นมาทันบองเื้อของอภิธรรมธาญาณยงนำชามลำปินหมูปินหมูป้องสู่กันยาหน้าพอพักยานจักปินผู้ได้ในรางหูทางบ่เฉพาะจิงยอมูลสั่งยอพอคำเดินเนี่ยสู่ดวงมือยอพอพอจะทำมาเป็นควัน ကျော်ရွန်နဝဝန်ကံလူဒုံပေါ်လူပါနာဟန်ဟန်ပြင်ပြေုံစေညံလူဝလောကုန်ပြင်ယုံမာဘုံသံဝကုံကျွအထူတန်ဒီမြောင်ရဟဝဝခါယံပရမောစီပုတ်ထုံဩ ကျောင်းစတန်းရှင်ကျော်ပွင့်လာခါရကျေဆွေကပုံလိုက်တဲ့ဟန်ကြီးဟိုလူတို့တဘာဝစမုဘန်ကိုလူကိုလက္ခဏာမနုစမုဘန်ကိုညာကောလက္ခဏာမနုညာသမတန်းလာဒီကန်ခမန်ဒီဆောင်ကြပါဆောင်ကောင်းကြီးဘောင်ကုန်းဆောင်ပမာဏကြဝတ်လုံညာနကယုံတော်လေပါရောဟိုဟောမာထေမောကြဆောင်ခမရမောရှင်လေး ไล่ตัวที่นำทัดเช่อวาจอมสพวงรอกันทารงจีญากุณยินวัดมาได้ได้เมืองคนกำยังเมืองนางกำมีคนดีดวงเอาจะดังสร้างนาเชบคำเงาลำเมืองฟองปองกันยิงยอยนาควยขานบางกลางผีอัญญาชิยาพัดบันยินกันอาลุงชิจุงคงเดือดต้องถึงเมืองยินก้อนเงินสมความขี้จำอำมมอีิยอดังมันเป็นเรื่อง 一人一斤上金刚兵水一起，马金上没停留。杀猪杀猪，都晚上就放在上风平那，那要拉起滚滚走滚走那，大当人兵满江干，俺拉火狂了你，为你上你车。保护关注保护不和路，当然将满蓝眼，满皮草。 ဝါယေပြံจีสันเอสายคำประเบิดเปียมยีสายคำประเบิดสังวาเชนทองนาทองทาทองมอเลิกนูดังสังวาสุกังยูนียี่โกก็ขยุยหา ก็ขยหาสระเอาศีสาขาวนวลพงกันลงมาถึงก็ถึงโยสาตราใจละตั้งแต่ตลุกหมอยุย नरक दुसौगो मधुसुनु गुमगम जरुवे बंधुसाम नैबाना जीवनी नैबान सिप्याजाम द्वै होंगजाम ओमुथुजे पयिन फुलकि नेरंगा भाषा संज्ञान अपोलं अंजमलां नैबान विमं सौखान यत्तु जामं खिन लैमेन नु थिं छानित निरदिं दाम ဝရယင်ဇမ္မာသံจิตဝိုင်းဝိုင်းသမ္မဇာခန္ယင်နိသံဒရာဆောင်ခမ်းရဘောဖြံမိဝိယောရမံနိပါရမန်ထုတေဝိညင်ခာအဘပိတာပောကကြောင့်ကြောက်ကိုပောကလည်းမြင်လေဟုအထုပတိမိဗ္ဗံဤသူပုံသောဟုသိညာဟတ္တယကရဏသတ္တကျုံရောက်ရတ္ထောလမိမံတောင်းပန်ဟဲ့ထုဘန္ဒောဝန္ဟလေဝံထေဇောဆိုင် ကြာမဖုန်ညာတိရကအရှိအတိကံဒီရအတိတုံလေယအတိစုခုမပရမထဝံခေါင်ခလုံဆောင်ဆောင်ထံရအတ္တတဝံကျူနကျူဆောင်ယံဟံဖုန်လံကာภาษาတုံဘုံမွန်ဘုံခုဘောဘောจำยองจำนิบังจำอันเนียชีคำวอลหันจะสังลังจอมนงสัทธาโลดูโบสร้างดังขึ้นเมื่อจินใจจินยอมมันเอาสู่ดอมันจิตตันมังอันด้วยกันซึ่ง هضرا بهمتا من يوم အာမဇနုခလူရမမှုဆောင်မြေကိုစလေတော်ဆံဘောပဲမြောင်းနေခေါင်းနဲ့ဆောင်မြောက်တိုးပေါ်အလိုစောသေးရသကခန့်ပြန်သာစုကြည်အရာဥပ္ပင်ဖန်တံဝေတ္တ တတိခွိုင်းခามနာမမခောက်ပြင်းကိုစလေတော်စောပင်မင်းဘောရခဲတကယ်ထာမှုရှင်မဟာဘောတဝန်ဘောတောင်းသွားလောက်တော်ကပါနိမံဝစီတောင်းဤစေသန္တလူဖန်ညတ်ကျိုးကြတိမံအခြေခံတိုင်းနိဗ္ဗာန်ဟောဘုံဘုံတကွာကျိုးခွန်ညာသာพุทธวาจุลมีความชาวิสายากุมดิญาหิตเนยบังโลนานประมา သရတယကအဘကြောင့်တကပြင်ဒွန်ကြီးဒီနကိုကံတန်ဤวันปิโจตาตราก็อันเนปันตังจังหลังโมสันอันหาตังจองอันหาตังกอง toàn bộ sầu sụn sụn đường khâm biên thiên giang sinh sẽ càng nơi sông thao càng nơi sông thao vất vả lần rộn càng cùng chân như vi di vẫn xin tăng dính u bo có thăm chuyện minh bằng phản cùng san như thiên di úp đèn phân diện phân do do ba ảnh vạn ủng thản môn môn chu gần đưa thua thu kia dụ cụ sự lừa đang lừa lãng soạn bí bồ lừa bán vô cụ ảnh soạn sư phong mưa soạn truyền dư điện dụ ကွန်လေးမိတ်ဆွေဝေးပေါ်ဆွေတော်ကလေးစာဟောစာပြောလာကြံကံဟောမြတ်မဖို့လို့မုန်းနေပါခြားခံစားခြင်းခု变空王刹土，刹土为苦尽变诸变诸门呀。နာရနန္ဒာပတိရူပါဌာနာတိယတံသမုယဟာမုန်ခွန်ကမ္မံဇံ တောင်းလုံးဒီသာဆွေရမျိုးတင်มันเป็นนำหลวงอวงชิโยมอมิติริยบอสีบันวานจะจมซื้อไว้กากูคือมันเงากูข้ามันหิงนานถึงจำซื้อไว้เอาเนียนเนียบอหันเนบันยิงยงทงดังเออหึงจอมขุนทำมัวทูดีอลาดมันอดวันของป่านจำลงจ้าโบทางเตียนเมืองของสุกองฟองซึ่งส่งยิ่งส่งคำบนหูเก้าหยองขาย เชยังคันผู้เป็นผู้ทับดันผู้ฟังลุกวันสังวิอุโตจัดฟานามนิบันจาจำดอกคุณยามไรအထုပါရကေစတေမံဇံသောမထေဥပုနာသောမထေဥပုနာပိကထိုထုံလို့အောက်ကတံကံဗီရာကံဗီရာမဟာနိဗုဒ္ဓဒီပဏိကျမ်းဆွေးကျင်ဆရာတဲ့ဘုရားကြီးသာဖော်ပြစံစံထပ်ဆံတံဖွဲ့ ပိရိပမစသမောဟစေတနီနလေပုံကြီးခတ်နိမောဒီเพียงสองบาทหกสิบสามคู่ต่อตะลินละห่างการเล่นอันเผยชาป่าเล่นมาดำจีเจ้าชาดอกผาย่องย่องวิหาระสร้างเลยอุบาลิชาลันมันในปันทุบุงกู้ผงสร้างดังวัดจึงพอดทีเสียมดังอาย่องทาง လောတောပြုပန်းနမိပန်ချာလိုက်တွေ့နိုင်တော့လိုက်တွေ့နိုင်တော့จำတော့ပတ်ပါလိစီတော့ကံထုံထုံသိကြည်ဒီအကြောင်းသာလောင်ပြီမပါရမီပြေလကညာဒရဇေနေတာကွန်ဝန်ဘုဒ္ဓလွတ်မာသာခာနံတရဇမကဖိုင်မဖိုင်မန်ဘောဗယံဖြင့်ဖြင့်จำသာဖိုင်တေစီဘောဗယံဖြင့်ဖြင့်တရားမှန် ก็ภาวนิบานมานั้นหายกว่า นามยุคชิงหมดความชิงกุญชิงเสียหายกว่า ก็กันนามยุคชิงชิงนี้แล้วအမိတိတေထံလေတံအဘိသမိဩဒီတံသတံတာယိနမိထံဟောဓမ္မဟာလာယကွာနရယဝါဒပရဝါဒီယမြံခံလောယိဇံဝိပုံပဋ္ဌာမတ်တွံတိသံချံစိမောပံ လူလောင်လျံလေးသုတံတိတံမဖောင်ကုသိုလ်ပြုပညာဟုတော်တေလောကျင်လံသခံသုတော်မံဟုတ်ရေကံပေါ်လေကံလာတန်ချီထုံကံကြံပြုစရာနီနီကမ္ဘောဝမဟာဘူရေသေဝနိဗ္ဗာန်မြို့ကြီးဘုံဟောလုံးဘုံဘုံနန္ဒံကွန်ချာတာစီလုံးယံနံကြောင့်ရိုင်ရိုင်လောလေဝံယင်းယင်းကပြင်းဖြီးစင်ကံဝေချီဖွင့်ရပြန် เป็นเสนบ่มอกเสียงฟังเสียงอูความเป็นหัวสมคืนเขานั่งดองอาจารย์ญาณนำไปเลยกำมือมือเลยกำมือเมื่อนกันยังสุขอสะพอสังการทางเลี้ยงหุบยังไปสันสีเนื้อအချို့တဖို့ကိုကိုလိုတန်းအချမ်းနံကွန်ချို့အဘုတ်တပုန်ရင်ကြီးရူအတီထွေးဝါတွန်ခေါ်ဆောင်ထုံကြမန်ခမ် လူလံတော့လူလံတော့လောလေရာญาติผงนั้นขันสันกินญาติเวียနာရအလိုပုဂ္ဂိုလ်ကံဖောင်းကနိဗ္ဗာန်နိဗ္ဗာန်နဝနံမိဟောမိနံအလိုပုဂ္ဂိုလ်ကံဖောင်းကဝါကောယုပိုင်းနံကောယုပိုင်းဖန်ก็มันยุ่งทำคันนาสุดว่าเชิงว่าอามิสังเอาเหมือนพันหมดอามิวันกำพองวันนิบานหน้าท่านวันนั้น มาสิงเย่เน่เนือนอาป้อมยุติยามันนรขึ้นวันปางดิหารเสผู้กังหูจิวตั้งจางจิวสันสีโลจางดังเนี่ยดังสุนิปังเจียงลอยตั้งเอาไว้ร้อยจอยสุนนรุจิจอวังก็จอยไว้ลันนิปานให้มันมีสัญยังจอบช่องพรก็จำอันเดียวกับอันนั้นนี้สิเสนาสิผมไม่ก็ တောံကြံအောင်ကိုပင်လောကဆစရတိတိအာယုဘောဇံအလိုပုဂ္ဂဝံယုံနာခန္ဓာကာပုထုရှင်အမေသံမေကောထံတင်ကြောင့်တွင်တွင်ဖန်ယုံရန်ကိုလည်းကြောက်ကအချမ်းစာအုပ်ကလေးလိုက် có lý màu khai su bàn có đàn quân và tu sở hữu thâm trình cầm đắp trình chi trình yên nhìn là trình nam trọng hữu ẩm giờ ẩm cầm ý chi và dương nam gọi xuân xem gọi như ai mà dương mắt chẳng đơn lành như đó tham gọi hoạt và do chim sen phụng vùng thì âu thì xuất đi bút trường ẩm vùng âu nhân măn cho dân hẹn hưởng dài hầu nữa ဖန်သူမတာပရာနာဘောင်ပိဿာနုနိဗ္ဗာန်နိဗ္ဗာန်ဝနံမြာကမြာရောက်ခပင်ပမမန်မန်ဤကမနံကြောက်ကြောက်ခပင်ထူးမြောက်သောတန်နိဗ္ဗာန်ကိုမြို့ထံထံဖရာကြည့်စီကဗုဒ္ဓယန္တခေါသောခေါသာမင်းနိဗ္ဗာန်ကိုမြို့ထံထံဖရာကြည့်စီကဗုဒ္ဓယန္တခေါသောခေါသာမင်းနိဗ္ဗာန်ကိုမြို့ထံထံ อย่ามังพิบเบื้องอย่ารังพิวอังจำต้องดีกายาเจ้าออกกูซื้ออัมซึ่งโยซึ่งกงกว่าจริงโยคอยมันญาติดังเลยเขาเป็นอธิอมุนเล่นอีจิญาตังทอดอ่องละลอก็พึงอย่างเจ็ดปัดสังกูขึ้นมือเลยจังก็จะตาสกองยาเออน้องเล่อนุมานะอภิธรรมธาตุอยู่กับอาจารย์รานั้น အမြတ်ဒေမကိုမိနိဗ္ဗာန်တရာအမြတ်လေနိဗ္ဗာန်တရာကြောင့်ဒီသမသမ္ဗုဒ္ဓအတုရမုန်ကံခာနိဗ္ဗာန်မှာလည်းကောပေမင်းဒီဇိုဒီဒံအစိုးရဆောင်မုန်ကံခာထေချံမင်းကုဏနံတော်ကောင်းရန်ကုန်ချံလောလဝံအတောင်ခုจิตအခါသာမင်းတော်သာဝံရောင်ပြန်လေဒီထ ကမယံထောင်ဆောင်သူအကျိုးပေါ်လေကြောင်းထောင်လေများသဝလူတို့ဆရာပြန်မထိတ်ပန်ရာတိဟူတန်စုခံဖယံပြန်ကြည့်တခောလောင်သာသောမြတ်သိညမိပန်ဒီရောဘုံဟောကျုံသာသံဃာကြောင့်ဘုံဘုံဒီဘုံရောအဝိရှင်မေသံညမိပန်လောင်ဒီပြင်းမင်းရောဘုံ သမာကံဗုဒ္ဓအဒုနိယဖာတုကောကံရှင်မေယံဘေသောကမ္မနုပါရိရှိသနိဗ္ဗာန်နာတရာနိမနခောကံသိချာပန်ဒီခွန်ဒီနိဗ္ဗာန်အခန္ဓမံဝံရှိရှံနိမာကုဖုရှင်ပဇာဝတိပဇာဝတိလေကုခွန်တော်အဝံယေစုအခုမှန်ကံတာနိဗ္ဗာန်ချမ်းကံပြင်စီအစုဟော ုမလုတယမံပဇုခန္ဓာဒုက္ခဘောတေကုပြောင်းခေါ်ပြုံးဝင်သုတိတံနေညာထူရေသုထေဘုံမေယံအန်ယင်တံယင်တံဒိုင်တဟိုင်တံရှင်ရင်းမမီရံဇမယဇမခုံမမီယံမုတ်ေသံရတံစေဘံရောတိမံဝတ်ဆေသမဂံဗုဒ္ဓအတုလသာတင်ကြောင့် ที่เรียกว่าญาติลิปังก็วันที่สูงผู้ว่าที่อันดอผู้เยี่ยมข้อนั้นที่สิกาโปดายันตาเขาก็มองเล่นเชิงเชิงเชิงกันนี้ตอนยังลิปังผู้เป็นญาติดออาเซียนนุสยาဣန္ဒြိယပရောပရိယတိကတဘုံသတိယဉာဏ်ဟူသူညအနာဝရဏဉာဏ်တော်တရားထူးခေါ်မြမကပြတိဟာရိယဉာဏ်တော်ထူးမြောက် နာကရုဏာသမပတိဉာဏ်တော်သူခေါ်ကြီးခံကြံဝါသူဘုံပူလေးဆွေပြင်းနေပန်ကျူတာခတ်တယ်ကျုပ်ချွန်မှုဖုံးတခုတန်ဒီဒီဇာရယ်ကျင်းဘတ်မောတာမြေလုံးကသူမတော်အချင်းဆောင်လာကြံဝါတော့ဒီစပင်းညတာဉာဏ်နဲ့ပဲဆောင်ဉာဏ်လုံးလုံးကြဆင်းပေါင်းကျင်းလုံးလုံးပြူတာအတ္တမရှိမမီဒီကိုယ်ကအချင်းဆောင်လာရယ် วิธีข้าพุทธายานตาเขาเจ้าซ้ำก็บังเมาเลยยันงานดอกญาติมิเนลูดูกูแดงเขาเจ้าอมวยประมาทอภิธรรมมีอินทรีจีอินทรีนี่ก็มหุเมาไลအာခယနိစ္စဉာဏ်ဇာဝနိဗ္ဗာန်ရောက်ကြောင်းမှုလည်းယန္တာခေါ်သံသမဘဒုနဟောခေတိသနာ จางทบ่จางสุบาสุบามีสุชังอิญญาจุญญาสังเจสัมมโลภัญญาจิไลคัมมิตวเบนสังอมินตอนยะทาจองยามเอปุญญาจิริกะจุยอนอยวังเทเนียน้องนองตาจองมิตวยามโลนามาลิบุระลิตาจาขังยำแต่สามีของเธอเมื่อบัญญินเพื่อน เย็นเบี้ยละจังจำเฉยนึกบ้านนึกมันได้ทูเป็นเยอะเลยเฉพาะผู้ผู้เขาเจ้าเท่าตามมึงนึกบ้านนั้นสาดาเขาเจ้าตัวเป็นเยอะหรือจำนอชูหวงยามเมื่อตะกู้เขาตามสิ่งหนึ่งนั้นยินถ้าได้เกี่ยวชิ้นรู้ไหลตามไหลสุกองอภองดังหลวงกบริหังโกสานสานได้คำนี้เป็นคานเป็นคานขันจำทำดึงอาจารย์ถึงเอาไปหันเลยอันยังเท่ารา ဖြတ်ဖို့ဖြတ်မျိုးရောညီညာရောဒီကြောင်းဖို့ဖို့ဖို့ရောကံခံရင်ငုံကြောင်းစဘောဘုံကျင်းလို့ဝတ်မှုမောအောင်ဝမ်းနာဝမ်းဘုံအညီကြီးမင်းထုံဝေအဝေပါတိလို့วิบากนานั้นมันยังคบินวิการจังหัดปรมัตถะตราชีวะก็เลยพระยาเยบัน သမ္မံပရမောဥက္ကမောအဝိပရိဒောအထောဗြဟ္မထောမဖို့မပြန်သောတဘောသမာဓိပရမော ဥဒမောသမဆံဖုံချံခံကမောသာသံဖြီတောင်းဤနိကုံကေယုဒီပန်းနာယံပတ်သင်ကံသောဗမ္မံဒီရမတာရောชิบานยาคงนั้นวงกระเชงดอเลียงยามดูสังลงมาตึงจาราตะโหดิบ่อยปังจวมสาธุสาธุอนุโมนามพระมัทธาชีบ้านนั้นใจป่าเท้าป่าเชียนนุ่นบ้านนี้ 安全感到在学习，他是把上面把你用钞票们把你，你把那他们把你，你分享不干，你干不嘛？你把你们让你变成当当当，去头去脑当，别当是什么都看。 ကာသေကံရောဒနာစုတုံမုတ်တုံပရိသသမုပ္ပါကာသေကံရဝိဘန္လွတ်လံကူအောင်ကျင်းထောင်ပွန့်အောင်လာမောဖောက်ပြင်ပြီးကတိမွန်ဆံကြောပြန်เจ้าพระအမျိုးမြန်ပူတော်ခေါတုံကူခေါသူချီလီညာပြန်ရတ္တမဘုပုပ္ပမိတော်မိတော်ကြွသံဝါကုံခေါ်ဒီနဲ့သာကောင်လွန်မျိုးအဆွေရောက်ဆောင်ခေါတုံကူခေါကြည့်ပချမ်းချမ်းလင်း နိဗ္ဗာန်ငါသဗ္ဗနာနံသာဝပရိစေသလမင်းအနုပရိစေသလမင်းသောညတလမင်းအနိမိတလမင်းအပနိတလမင်းခပိတိပိတိကိုစံတိသောလည်းရှင်မကိုသိခွေချုသိဝချုမန်ကံဘာလင်ခပိသာဝပရိစေသဘာလင်ခပိအနုပရိစေသအနံသာဝပရိစေသနိဗ္ဗာန်ရှင်မလည်းရှင်အရတဘုံညာနထွတ် จ้าเจ้าสุวัดตาจามจิมายุนอันตุข้าเป็นขอก็เลยจำมิชาเรื่องโมบิโยสอันยักผู้บุคคลยอดันนายอใครตังยามิสันเตวีบีเอวังพีสันดีไพหมดมิ่ิหน่งชีเตวิชามและชาชายอดออกฝาคือคือมันคือผ่านยอดออกฝาคือมันคือผ่าน လိုပါဠိရှိရှာနုပ္ပမမနံကာသံဖရာတိစေကဗုဒ္ဓယန္တာအရိယာပုဂ္ဂိုလ်မှပုဂ္ဂိုလ်များတဘောင်းပုံမေလကြောင်းပုံဘောင်းအောသေကနာဒုက္ခတဝဥပိပိဇရကြောင့်ဒီကြောင့်မင်းကြီးချာသဝနုပါဒိစေသတိညာနိလေတိသံဃောသူရောနံဝံသံလုံသူအလုံးနိမောဟေတုစုခွန်တိုင်းမလဲအာယံဒီကြောင့် မောလေသမ္ပါသမ္မနောကောမွတ်တော်ပြတ်တံခံကိုမြာပြုတိမေပန်လေမောပြံမောကြောင့်မြောက်အောင်ထောင်ထွန်းတကုမောဆေယံရမေတန်မောဝေလေအချီမင်းချောင်းအကြောင်းကမောကသမသံယံဖန်ဘုံတေကုသန္တံအမစကောသံဘမနိဟိတောပောင်ဘေံသของเดมันดูดันว่าถึงหัดเงิน နာမိတ်အနံမာနကုဟိပရမတဝိနိစေယအကြံမူလေဘောလေကူထင်အနုဘန္စေသနိဗ္ဗာန်တိတိပံဘောံသောမစုဝိဇ္ဇာဓမ္ဣဇိဓမ္ဒါလေရုပ်ပြော့ချော့ကွမ်ဝမ်ဘာနိဘောမမီလာပိဇန္တံလွန်လွန်ညတ်တိတံတံမရဏကောအနုဇမ္မအဒိယတံတာလေပြုပြန်ဆံယံဖြံကောမမီလာ အနုဒရံအတုတော်လွတ်မြတ်ပုဇိနိဗ္ဗာန်ရာနုကအမြတ်မချာရှိဘောနရခပိယောရဟံသံသောဒုက္ခောအနိဟံတိမေတိသံလောကံယံကိယောမမံตราโอนินทุกคุณกดังยันหนึ่งสามขอยังอัจยังนิปานคันยัดหนึ่งสามในธรรมคาอันนั้นนิปานายธรรม တံပြေဆုံးညအနိမိတ်အပနိတသံဃာမြတ်မောလိုဆုံးဖြတ်ဆုံးစွာပဲလောက်ထွန်ထွတ်ပြီးချင်းမှုပေါစာဥပရိစေသာအနုပါရိစေသာဓမ္မဆုံးမှုပြင်းဖို့ပြင်းသာအဝါခုတော်ညင်ဖို့ဟောပြတော်မန်ကိုပင်ပရမတ်အစီချံတော်ကြည်ကြည်ဆိုင်မှန်ရာချံတော်ကြည်ကြည်ဆိုင်မှန်ရတဲ့တုံ့နှံဝိုင်ဝံကောမန်ထာကြောင့်တော့ တုတ်ကအမြင်တုတ်ကျတန်းရိုးဆောင်ခပွန်ကြောင့်ပေါ့ထံကံကျောဆောင်ပြုယုံမှကျေစာရှင်မင်းဘောဝေကံပြုလိဗံတော်လည်းဟံဒီဟံတံရာမေကျုံဟုဟိုယေဟောနံကျောင်းကံဖြိရသံတော်ဖတ်ဒီဘုံဒီဤဒီခင်မွန်အောင်လတ်လေမူသာစိတ်ထားနေပြုခံစိတ်ကိုအထူးအယုံဆောင်ဘုံလည်းဟံကျောင်းဆောင်လေလို့ ဘာလိုက်အနန္မာနိဗုဒ္ဓသံတိမဏိတောညနံသန္နာရတ္တအာရင်တုဇိဝဖံသောငံဘာအံနိဗ္ဗာန်နိဗ္ဗာန်မာနံနာနာလုကာမကံဓီရာအထကရာပါရှိပါဠိဉာဏ်ဤသတိပင်ဘောဘောပင်ภูมิပင်ဖို့အောင်ခိုင်ဘုံလံရာတံဝတ်မိုင်ဘတ်ဘာမကရုံญาณရှင်ဟံမေဟမန်ဟောဒီယပတံ ပါသံပညာပတံပတံကမောဇာနိနာရမိကာမိအဖုဆရာမွန်အညာခင်ယေသောပါလေမိဘမိဘအမှန်တမ်းမိဘူတံတိမိဘူတစကားဝံမိဘနံမလေးဘောအကျဉ်းနံခန္ဓာကိုရောက်ချုပ်ကြရောဟာလိုက်ပါခြင်းအဘဝမောဇာ ဘောညုနာခန္ဓာကိုယ်ရောက်ချုပ်ကြရောခကုသဘာဝသဘောအသကတအထနိဗ္ဗာန်ညာမြတ်ဤသောသဗ္ဗံဖြစ်ပင်မာသောကုဝံကမေဇေဝံဝါသံသံဘိရှိရိပိညရံချံယေခတ်ခြင်းဖြင့်ဘုံဘုံဘုံသာသရင်ထူးခြားဉာဏ်လံတန်တန်ပံရံအကျံစဉ်ယေဟောယေสุขังจำสาลานินถิ่นทุน สุขาชามสายานิถินทุนตะกุนออกสายยังยาขบนาทันได้เจออันเถมกุนจิงดองอักองยาสุนนิของอาหลังปภาวาเพียงทันงอสายยังยาโยตะโคนิปานผ่านมาตอบว่าปอบินทัดนูนปรินิบานะสภาวะเป็นกระดามนิบานัง နရဏံသရယရဏတံယုတ်တိကကြာရာတေသဗ္ဗင်ခจินဖြေလာယရာဆံချောသဘာဝသဘောဓာနဲ့ခပနိဗ္ဗာန်သူချာပန်ဇံဝါမဆောင်ဆောင်တရားစကောင်းဒီမုန်ခွန်ကောခွန်ခေါဒုံရခံကပြေအရိကတံလုံဝါသူဆုံးပြင်းရောက်အောင်မြန် ကာပင်တံခိဒုက္ခမုတ်ချောစင်လောလေဝေချာဝေကာတချာလုတ်ကံကံမန္တောအံသဗ္ဗံစေနိဗ္ဗာနဓာတုပိကနိဗ္ဗူတိမိတ်တံနရအနုမိတိအခါကရာတိလက္ခံတိကံဈာညာဆုံးချဝေဖန်နိဗ္ဗာန်သာဓမ္မနံ 可能人家家里人在做，他是个木，老人人生弟弟，老来装起头巾，老来装进的盘，老来装下进的水包，人要等等的外面走起呀，江山古代满街花街开心，天天阿妈讲，让我准备了书，高兴那几人你们就没了书。 ဒီဟင်းလေးကိုရွတ်တော်ခုကြည်တလံမိချမ်းတဆာသာအထုကတနာဇံတိအောင်ချာပြင်တကိုအုံမိုးချမ်းပြီးရှိနေနာထုဘာသုံးကြတော်လာမဖာပန်းလုံးနံဖြစ်ပုံစိတ်နံဟုခေါ်သောကိုခေါ်တမ်းမြင် จตุกรรมซึ่งขึ้นมาคุยเอาหมอวิญญาณญาติจ้างเขาเศร้าเศร้าสามมื่อเกิดตาทานนั้นมันทำนาดูยามาและมือตามจึงช้ำสันเงินสาผู้วางพุงชองအယောင်တရားရသောတာတသိမုနာသံခုမောလေသင်္ကင်ဖြေမရဏမေကုတာသာမသာတာမြတော်တန်မတ်တန်ကြီးသံကမောဇတ်တန်လက်ပြန်ပြန်ချိမံပြန်ထုံတော်လည်းဘယ် လေလောတောနိကုဏဝံသံကုဏဘာမေတ္တမြတ်ကြောင့်ဤအမကြံမလိုက်မမန်ပြေနိဗ္ဗာန်နောသံသံခေအနံခောကြောင့်ကိုယ်ကမေတ္တံသေခမင်းအားသံတထာနံလက်ရှိဘုလိဗုဒ္ဓရှင်မြတ်သူဟောတပုံခေရှိပါ တံဒီပရိနိဗ္ဗုဒ္ဓပုဂ္ဂိုလ်ခေါကြောင့်တံကတံဥဖြောင်းမာနိဣဒံလောကုတ္တမမနောကုန်ကြီးနေဘုဒ္ဓတဏနနိဟောဟောမနောသာမဏေမေဖုတနေအကံသောတံတော်ဤသံကတိတံစီတံဝိငောလိမေကံလံဆံဖုံလံဖုံမြင့်မြင့်ဉာဏ်ကြံလာအကြောင်းတင်မောနော လို့ပြပြောင်းနေရှင်မွေဘုရားကပြောဖန်ဘာသာအနှံ့ခေါတော့မေခေါ်ကျိုးတန်နိဗ္ဗာန်အောင်ခိုင်းจัดสามนิมนต์ทูชนอนุเมียกังลันตะชิงตะคำปุเรกันยุงยุงလောကုပမာမနံကုန်သပနာယောဂဗုမိုင်ဝိညာဉ်ဆိုင်မိရှိတခတံပြေနံပောမေကုသရာပံလေအနာယောဂဟိမုတ် tiếp nhiên sinh nhân rằng မင်္ဂသာကထနိမံယေရဇာတပါတာနိမာကမောဇံမယောဘောဘိမန္နဒုနေစီအမ္နံဇဝဘံကနဒေသာသနတာသာနိဗ္ဗာန်ယမံကိုဘောမတမိတိနိဘုရပုဂ္ဂိုလ်ဖုယံဟံထေရအမင်းချံယံကံသတ်မံဆံဆေတောဒေလောခောဟိခတ်ပြောင်းနိဘေသံခံဉ္ဇာမန္ထုပူပြံဘေပေါင်းကျင့်တံယေလောခံ พุนมาตองทางพุนมาตองทาวัดสุรจูบัญจอมธรรมดาเรื่องหนึ่งแล้วก็จะมาเมื่อนางคุณผู้แบบไม่ไพ่วันหนึ่งดวงอาบน้ำถ้าก็กระจึงจำสานั้นนางอันทานก็ทาจึงนั้นอายเหลือหายไพ่หายกว่าเลิกกันมาอ่ำใสก็มันก็ถึงถัดน้ำเลือจังก็จังจินช้ำช้ำสาสาแสงยาเป็นยา သမ္မာရတပုဂ္ဂိုလ်ပုဂ္ဂိုလ်ပုရှိခန္ဓာမြေအံကြံပြေကြောင့်ကြခုကြောင့်အသရတသာဖုဘောသရဇံကျော်ဇံကျော်ကိုဟောအထမေဒီကောပါရမီဝေမကိုယုတ်တန်ခွင်ထုံဇင်းမေနိအောင်ချအလုံးတဝါဝါခွင်ဘဂေမာလောကေသန္နာကျေနံအံခံသာခေသံတန်ဘိကျေကြသာခေသံနံထံထုံဘိဝိဘိကျေဘိချေချာ จ้าเขาทำนุ่มทานพันด้วยไว้ลูกเฉยชังช้างไม่มานาหลอดเดือดเป็นนาทีช้างชาที่นี่ประมาณนี้หนึ่งคำมันนาพกูเจ้าอันเลสีสานตมาบ้านแล้วเองกานั้นก้อมก้อยเบลอยู่ระนาตาเลยชามสากมองกาเมาใจอ้าเพราะว่านานนี้ทานระอาจารย์ชามสาเองกูอาทิตย์นี้เสกเขาเป็นกบ่าวว่าเองชามสา နာဘိနိဂူတအရှင်မြတ်တကာခုံးသောကောကောမကောတေသောခန္ဓာဒုနောလေးပါရှာမစာဂုဏဟုကောဗနနုပါရိစီစာကောင်သူနိဗ္ဗာန်သံဃာမနိဟိဖြစ်ရှင်ခန္ဓာရှင်ရှိသာမဉ္ဇမောယသုဝိဗန္နယာယတိထွန်တံလုဟုတ်တော်ပေါင်းသောမောဟမဘိနိဒာသာထေဝအံကြံမောပေါကိန္တခံတံဧဝကံမဉ္ဇဒံဟော သာသနုပမာအရာတပုံတမျိုးမမုံသောကြီးထုံတခုဖျံဝိုင်းခဏညာကြောင်းဝင်ဝိဇ္ဇာထူချမ်းဖာကြောင်းဆိုင်လုံးလုံးဘောဆုံးဖို့တန်တဲ့အရတဖို့ပုဂ္ဂိုလ်ခေါ်လေအညာဘောမလို့သူဒုက္ခသနာငါးပါးညင်တရကူဒိဋ္ဌိနိဗ္ဗာန်ပုဂ္ဂိုလ်ကြီးခေမျိုးဆံဟိုင်ခေတ္တသံသောဘောဇေလောကောသံဗံသူစေသံမြင်ကြံဘုရား ညာခွန်ကဝုံကုန်တော်တသောတသိဉ္ဇံတံလောခောသံတိစီဝံတံယောအမျိုးအံခုနိကဟံကြောင့်နောင်နောက်တဖန်အံကြလေဝိဇာတင်တေသံဒီမောလေဝါစုလုယောမောလာယံထေဝါသဗ္ဗမန္တုတံနောလံလောနောနောနာလေအနံပုဂ္ဂိုလ်ခေါင်းဆောင် ခောဓမ္မံသာသံဃုဖရသမပါတရာနိသာပြံကာမဝဇရာရှိခသူရုချာသကြံချံမမေသဗျံသံချောဘောရတံယံဇမအန္တံပြိနိဘူတာပုဂ္ဂောခောဓမ္မံအဒေသံဘုရားသမပါရှိခချင်းချင်းကြံ ก็รับทองคำสามองอนุบัญชีสาสุขาจำสาเปลี่ยนบานวุ่นเมาถึงโยเอเดียวอันชุ่มช้างลางวันลุกดอดอเลี้ยงเขาถึงห่วงมันหิวคงขึ้นยางเต็มชดงยางเจริญมดโชวังอ่อนน้ำนองเลี้ยงล้วนคืนยางขันดำเลี้ยงอบุญเอสุการเกินเมืองมหาเยนบาเมเลอระดาโู ပြင်ပုဂ္ဂိုလ်အောင်ခေါတော့ကြောင့်ညတန်းနာဇံကိုဖာသမပါသံသာအကျော်ဘောပဝင်သာနာသမပါသံသာဒရာနံဘိဘေဘောဝင်သာသံဘောတံပြင်မိပ္ပန္နသုခာနံဘော ปันเดียวไม่บานหน้าสุขานั่นก็ปอนรินิโบดาปุโกเขาได้บอกก็นิปัญชามสาก็ได้บอกพออันรินิโบดาเขาได้พุทธบอกก็นิปัญชามสาเป็นพุทธบอกเยอะชาพอบาอินอินจะยังคู่สู่หัดกองทันยืบุโกมันเขาย่อดันจีจะกาลายูตะพานเขาสูงน้องก็นองลาแต่ทางเมื่อมาเยอะจึงสร้างคุณดังด้วยอ่องยอกยานข้ายินนาดีบรรณาบูทุกข์วิกุลอลันทู ကိုတခုဖြတ်ကိုလည်းမြောင်နေမဟာသမဘုဒ္ဓရာမြတ်နံခောပင်ပမနိယထံထံဇံဝအနံအနုပရိရှိသနိဗ္ဗာန်နိခောခောပင်ပမတ်ထုံးမြသောတရားနံကောင်မဝိပြောက်ပါမေချမိယထံထံဘောဝံအတတ်ကိုခောသောဆောင်ချာရှိကြည့်သူတို့ထွားရှိဒုက္ခသံသာမာယာအမ္မာ တောဝကူတံချမ်းသာသူချမ်းကိုပြသိမှုကိုအလိုပုဂ္ဂိုလ်ပြီးဘုဒ္ဓသံထေဝါသသူတေကံအုံယောင်ယံမောလိဗေနုဟုနိဗ္ဗာန်တံယောတောကူသတိဝုพ้นเฉียวพ้นจางยินสองขึ้นทุนทุกอย่างอย่างผู้โกของเชื่อดังมีมูลจังหวัดยังวิจารณ์สกองไว้อนุบันเชื่อชา နိဗ္ဗာန်အခုကငါနဲ့မိရောတန်ရှာအရဒကိုပုဂ္ဂိုလ်သောမြတ်ကြောင့်သာကိုထေခန္ဓာဒုက္ခနံသမ္မေပင်ပြိနိဗ္ဗာန်အရှင်ညာနံကိုမိရောတန်ရှာပက္ခာမိခိုင်ယံတန်တောအံဇံလံရှိခာယံနံယာကံဒေစုကောအပေါင်းတံလောအံဇံဇံမုန်ခန္နုဒီဇိနံဧချာစုတပြံခာနံဟောယံနိဗ္ဗာန်မံယောအဘောမှုနံခွေ จามเลิกเจียนาดุงมะลิอยู่เอากระโบเมียนอันเดสันยิสุคำดูวันเมื่อเมื่อเจริญถูของเฮาป้องทาทาลังกาปาชันขตันจีหายินเมียนสมุจามสะพงเป็นจินเงินลือดังเดิมก็ไม่ดีสุดทางเอง tam tham biết sự đô thì có sự đô thì sai khán hồ thế nguyện mùa ám nga nam mùa khăn sự gia tam bà ư lang phật vang tàng quân quân sa long quân mới tất thường thường lên mùa hiên han ni sĩ tam cầm đường phòng sẵn sàng nga dinh như tam ma hậu mơ xin đến khẩu sàng khô non lông tầm thiên được quân mạc sang đã tin gần muộn do thiết tàu mang đã khuyên do cũng làm mười ngàn cứ คันสัตตังยุจิโดดันทองคืนนี้เลคันสัตตังยุจิโดดันทองคืนนี้สูโนตะคือจัดเมืองนั้นไหนทองบ่บ่วางแก่တန်တဲ့အဲ့ဒီပရမတကာတိရိယတကာတောဥပညာမျောဟံတိစိတ်ဒီမြေနောင်းငင်ကောညာတိဇုံရေသံဃာဓမ္မသရဏတောကြောစုတော်ပိသမေမေလူတန်းညာလေကံ 是晚期的对汉高木尔文古的九三，恰到杨朝希望推翻咱们三三门拉西利，我看什么的西景故景呀啦，他光顾火锅不是那什么什么大会的什么王呀先要，康康慢慢的当国公公用呀你的，为什么管军统军人能让人有的办，这我只看见一呀三人吞进的怕。 ချမ်းသာပြုစီပါဆောင်ဖြင့်ဒီဟင်ရိုးရိုးလောကုပြန်မြောင်းတရံဉာဏ်ဟောနိုလေရှိပကံခေဟတ်ပိညယိချမ်းလေတာရှင်ရှင်မောသာဓုသာဓုသာဓုတာမူကံဖမ်းလို့ဆွတ်တင်နေရတယ် ဘုရားတော်ဆောင်ကျမ်းနဲ့တောင်းလိုက်ပန်တရေကိုယ်ဆိုတော့ထောင်ရင်းတန်ကန်ခန်းဆောင်ဒီတော်နာမောတသဗုဒ္ဓဝါဒောအရဟဒောသမ္မာသမ္ဗုဒ္ဓသပိစရဏံအဟံဝန္ဒာမိသဗ္ဗဒံ ပထမကန္တပြရောက်တပုတ်လရောက်တဖုံပိုင်စုံစီခြားခန်းတလံကတပြဘန္ထုတိယပဒံသမခံဖန်ထုထုစယုအတိဒေသံကျေဘိနိဗ္ဗာန်စဘာဝကျွလောကုအခေါင်ပြီးအောင်အထာတိရတကုဏလုံးနိညာပရမတ်အစီမြေကြောင့်ဣတိဝဘာလိတော်ယေပေါ်ဖောင်း၏အမြင်မူလာဟိပင်ဖာသာတံဘောကပတ္တခဒီလံအောတ္တမူမော ကျမ်းရအတိမဟာထကုံရောက်ဘောပေါင်းမှာတမ္မငံပြေညာသံမေကြောင့်ရန်လေဒီကုံကြောင့်သင်္ခမင်းရဲ့ရှိသာသောရအတပိဝံရှင်လံတိယာယံယတိသံတာတခုချေရရသမဂံဒုက္ခအတိယမင်္ဂံရာသာဓမ္မယာ ဣတိယဘာလိကလာရှိသည်တကြောင်းမင်္ဂရှင်ညတရိယာရှင်ညကံတာတံခေါခြင်းရှင်မေဘဝတကြောင်းတိုင်မီအနုဒုက္ခဝရဏတံမိုင်တံချီဆောင်လေဘောပင်ကျေတံအံဘောဒုက္ခခန္ဓာဘုဒ္ဓံထင်ခံ အနန္တဗာရိစေသံနိဗ္ဗာန်မအိသံကပြင်ထုပင်ထုံတော်မူဇေပြောင်းကိုစီတိစုခံကမြေစီမေဝါဒီအန္တံထိုင်ပင်တကွန်းတောင်းကြောင်လောင်းခွင်ကျုံပေါင်းတရှိတဆောင်နံဟန်တေသမာခေတိဗမ္မစုခအမတရှိပင်နေဉာဏ်အခမ်းမနေစေဆံကျေထူကောင်အောင်ဒီနာကြီးအံခေဆက်ယံဒီမေစုကောင်အပ္ပံသံကျင်ထေပြေနံ သံဝါပုအနန္တခေါသောပိုင်ပစ္စေခန္ဓာဒုက္ခပိုင်စိတ္တိကြရိလိဗုဒ္ဓပုဂ္ဂဝချင်းညခေါသောပိုင်ဘောပိုင်နိအနုပါရိစေသမိဗန္နနတ်ဘောပိုင်ဘောပိုင်နိဘောအန္တိလိဗုဒ္ဓပုဂ္ဂခေါသောဘောဘောအနုပါရိစေသမိဗန္နအသရတအထာလိဇံဘောဇံနိအပိဖြစ်ပြေမကပြေမီအချောလောပြံပြတံလုခဝေဟံတောကံချံမရှိဘုံလိုက်ဘုံလိုက် ยินคงเลี้ยงขึ้นบัดยินนองดังเท่าดังตายพอบินยึดเท่าดังเขาเสียงไหววัดตายห่างมันอันทาดใส่เล่นบางเดียวหนักป้าเดือดาธาตุอันว่านั่นบ่อันดีไม่ดูดาบุญเกินญาติเขาเราไปบ่ก็อาสงดาธาตุไม่ต่างญาติมันก็ไปบ่ ယောအံဘောဝိပုထာတိမေတ္တနာကောမောစောဘောအံပိနိဗုဒ္ဓပုဂ္ဂိုလ်ခေါင်းဆောင်ဘောကောမိတ္တံအသနတထသံဘောသံခောသံဘောကတိခုနေနေရောထောင်းမှုမှုမှုတတ်တင်တင်နေလေစံကပင်ကြံမတတ်ဟန်လုံးလုံးနတ်ခလျံတံဇလံထံတင်ဘောပြေကြောမဟာနိဗ္ဗာန်ခေါင်းဖြတ် ထောင်ကြသွေးအပ်တမ်းနိုင်ရပင်ရယ်သူဘွတ်ရှိသူမိဘမိဘနာမလို့ထောင်တတ်စကံကပန်စားရှင်ရခေသိတိအဝေဆံဒီဒီဒီနေ့ဒီချမ်းအခမ်းမန်ဒီကြီးတာမလျံရှံဖြောင်းစီအနုပါရိစေသနိဗ္ဗာန်နာအသံတထာဓမ္မနံမြို့ဒီနံဒီနိုင်ဖွင့်ရဖွင့်လိုက်ပေါ်အောင်လာလိုက် ဘောညာတအဆုံးသောတရှိခန္ဓာဒုက္ခသုတိကကလကောဘောမရမကလင်အမံအတ္တမေလနခကောအမိယံထောင်သာကျင်အယံအသံတထာမြရှင်မြေရှင်လံထီတင်းတံမပြောင်းမောကောအံဖေမကုံဖေဥံပိနိဒေဝရှင်ယမောကမဟာဘောဘောဆောချင်းဆောင်မောတောနိဇာဝိဟုနိဗ္ဗာန်ကိုတခုဥပ္ပုခုသောယံဒိသံဇံအလံသံဒေသနာပါကထာက สมมังตระคุณสมานิบังกันนี้อัถังชาလောကုတမမင်းနဲ့ဖိုင်းဖိုင်းအကမျိုးအထံနဲ့ရှာဖိုင်းမျိုးနိုင်ပေါ်ပေါ်တဲ့အောက်စီဖိုင်းချစ်လေးပိုင်မဲ့အမြင်တန်းအမြင်သာအမြင်တန်းအမြင်တွေ့ကန်ခုကံပြတ်ကန်ကတဲ့ရင်ဖိုင်းပေါ်အောက်တွေ့ကန်ခုကံကတဲ့ရင်ဖိုင်းလူမအထံနဲ့ရှာနိဗ္ဗာန်နိုင်ပေါ်ပေါ်ညာတာဖိုင်းတဲ့ပေါ်စီခန္ဓာဒုက္ခ กตานิปมานิจังปิมากันเอเจยังวังเยลังกะยินีโยคีรากะตนะขังยศเจตมุตตอสุสุขะกุณุอะหะอัญญตกาสาติติเชสุจินสักตาตินตังไม่เสงเอเกเตเลวินสาติสัญญากังขะอังยังเตียงสุอันเยบุเสงยักทีบุภังรังจันจังจังลาติหัง အနံသောနံရယေမိစ္ဆာဝါဒသရဝတိပုဂ္ဂိုလ်ခေါဝါမိပါမနံနိမနံပြဝခေါပံတိုင်းခွန်တိုင်လက်ဘူးပဝမနံနိဇာဝအမေလေဒီမနိ นรกเป็นกามเขาดุชีดาดันวันกันเดงอามูทั้งราจึงสูงตุโอชินเลบันเดงเขาเลบินกินกวนเลทานมงเลลับเดียปวันตาตันนิโมสัพเพอานิอัมหิสังสิกุอธิเบงดังยังชังยุบเป็นยุบเป็นเบงลึกต่างอันนั้นวิเศษเป็นหนังแก้ชาမင်းမင်းကလည်းနာတ်လန့်ကမဟုတ်ဟောပြန်အကျိုးအခေါင်ခပင်ပုံဆောင်အဆံရတာ လူရှင်လူနာကြည့်ရင်တိုက်တင်ထွင်းထင်တရားယထာသံတထာတံယံတပြံယံတောက်တာเขาเห็นอีเนียช้ำสาดำผาลูกก็อ่ำลูกดำผาเจ้าก็อ่ำเจ้าแล้วพวกเจ้าแล้วก็สู้ผงกุลทีวีเสียเมื่อมีดีจังเลยเอจังว่าเสียงยังยาหยามาสมากันเป็นท่าเดือดเจ้าตามเจ้าเพราะว่าดีจังยาสู้ดอสู้ถึงขั้นเขาเบียงสีก้าสู้คำสีคำสถานะมันรุก ยนเจ้าพระนามอย่างชุบชูจินดำยิงบนต้นสายำหลังสิงใช้ทานจีตยานยานยังအနန္တတိတိနိဂုဏပုဂ္ဂိုလ်အနန္တတိဟပလိလိုက်ကအဝအထောအနန္တကုံတော်ကျေးဇူးတော်တခုတော်ခေါင်းတော်ขาเป็นด้วยดูดาบุกเล่นเขาเป็นอันทานเป็นมาเชื่อเชื่ออันดีอันใจเอาทานด้วยข้าขันธาตาที่จะมรณะ ออกสีโลกสุนุยังตอนต่างโคมาองชอบอนุตรอนุกัมดีนีโมมาติอิสันดามังเจ็ดออกเย็นมีนุบีจอคำคงยอหูบุญวันโนกาจินตันอันนี้ตะกี้คนขี้เชียงราดาไม่ขันตาองรถอมดยอมเลยมานานเคงบุงกันคิดเชิงลินก่อนโออันตรวาดา သောရကပုဂ္ဂိုလ်လို့ဆိုတာခေါတဝခေါတဝသမအနံအမိပါရိရှိသမိပံနာနံဇင်လာအမိမိနလံလံအနုအယံအဝါမအသံတထာနံအမဇယုတ္တာဟိနံကုံတော်ကြည်ပြီးတော့ခေါတော်ခောပြင်ပြီးနေကုဒပုဂ္ဂိုလ်နဲ့အမဇနံဒရာဟိအမဇရှိရတခန္ဓာနာမကန္တာဒရာဟိနေတိတေသကံကံဓမ္မလံဓမ္မဇ္ဇိရှိအာတ္တံကျေယပုဂ္ဂိ ပုစီပိကြံထောင်စီအေယံမီဘုံတေခလတ်ချံထံသာဒရမန်တင်ဒီမေဇံခောပင်လိအံတံဖြီရှင်နေဟာနေအထေပကြံတေဟယံဤသာသာဘုံနေယံအပြံတေမံဒီကိုလို့ဒီတို့ဖူယံတင်ဒီမေ